တရားတော်သီတာအာကိုရတရားတော်ကိုကျူးစားမယ်ဆိုရင်ပြစ္ဆုတ်ကံမှာလည်းအာကိုရနောက်တမလုံးမှာလည်းအာကိုရတမနာမှာလည်းအာကိုရနိဗ္ဗာန်တကားဝရောက်သည့်အထိအာကိုရလည်းအာကိုရရှေ့မှာ အတ္တဒီပါပိပုဝိယောယထအတ္တတရဏအနိညာတရဏပိပုယဟန်အတ္တဒီပါမိမိကိုယ်ကိုကျွန်းကြီးပါမှာအာဟုအာထာပြုပြီးတော့ဝိဟရထအနေရအနိညာတရဏခြားကိုဘုရားအာထာလို့မရဘူးအဲ့ဒါယူမားမှာဆိုတော့နောက်ထပ်ဖွင့်ထားတယ် ဓမ္မဒီပါဘိက္ခုဝိဟရထဓမ္မတရဏအနိညာတရဏဘိက္ခုယဟန်တို့ဓမ္မဒီပါမိမိကိုယ်ရဲ့ကျူစာအထောက်ထားတဲ့သီလသမာဓိပညာတရားကိုအားကိုးပြီးတော့ဝိဟရထအနေကြအနေညာတရဏချောင်းဘိုးဘွယ်အားထားလို့မရဘူးတရားတော်ဒီတားရဲ့ ကိုယ်ဝေယအားထားရာမဂရလောကအာဟုရာအာဟုရာကိုယ်ဝေယအားထားရာမိကိုယ်ရာတိရသမารိပညာရေကျိုးသားထားမယ်ဆိုရင်ရှစ်ဆက်ဖြစ်တဲ့ဗေဒိယံလေးအန္တရာယ်လည်းပဲ ကျော်လွန်နိုင်တယ်အပေမေးဒီမှာလည်းလွတ်နိုင်တယ်သန္တရာမှာကျင်လည်ရမယ်ဟိုနာတိဒုက္ခတွေမှာလည်းလွန်မြောက်နိုင်တယ်ဘလူအားကိုရင်တရားကိုအားကိုရင်ဘာတရားတွေပါလဲသီလသမာဓိပညာ အဲဒီလာထဲမှာဒါနပါတယ်ဒါနသီလသမာဓိပညာဒါနဉာဏ်ပညာရှင်နဲ့ဒါနသီလဉာဏ်ပညာရှင်နဲ့သီလသမာဓိဉာဏ်ပညာရှင်နဲ့ကောင်းမြတ်တဲ့သမာသမာဓိပေါ့ မကောင်းတဲ့နေရာတွေမှာလည်းတမာတိရှိတာပဲကောင်းမြတ်တဲ့တမာတိကိုဆိုလိုပါတယ်ပညာတမာဒိဋ္ဌိပေါ့မိစ္ဆာဒိဋ္ဌိမဟုတ်အယူမအမြင်မှာအဲ့ဒါလည်းဒုက္ခနဲ့သူတို့ပညာဖြစ်ကြတာညာပဲနဲ့အဲ့ဒါဟာမိစ္ဆာဒိဋ္ဌိမိစ္ဆာညာနာမောဟ တမ္မာဒိဋ္ဌိကမ္မသမတာတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိသတုတ္တစ္စတမ္မာဒိဋ္ဌိအဲ့ဒါကပညာကမ္မသမတာတမ္မာဒိဋ္ဌိပညာထဲမှာ38ပြန်မင်္ဂလာတော့လောကလူတိအများကြီးပါတော့လောကီပညာတွေ သမာအာဇီဝအပြည့်မရှိတဲ့အတမွေးမှုပညာတွေအကုန်လုံးပါတယ်အချင်းချုပ်မှုပြောလိုက်တော့သီလသမာဓိပညာအတူတူကလေးပြောလိုက်ချက်မယ်ဆိုလို့ရှိရင်အများကြီးပဲအာဒါနမှာလည်းပဲဒါနလို့ပြောလိုက်ယောဂီတို့ကအချင်းချုပ်အဖြစ်ဘယ်လိုဒါနလို့ပြောမလဲအာမြတ်ဉာဏ်ပညာရှင်တဲ့ဒါနာ မှတ်တာမှတ်တာရောလေးလုံးနဲ့ပြောမှာဒါနလို့ပြောလိုက်ရင်ဉာဏ်ပညာရှင်တဲ့ဒါနလို့ဘာလို့ပြောရလဲစဉ်းစားလို့ဒိဋ္ဌိတဏှာတွေဥရှိသွားမှာဆိုမင်းတို့ဘယ်နဲ့ဘာမှနဲ့ရှားပူထားတဲ့ပစ္စည်းတွေကိုဖြူတန်းနေတာဒိဋ္ဌိတဏှာဥရှိပြီးတော့လူလိုက်လို့ရှိရင် ကိလေသာတွေဥသိပြီးတော့လှူလိုက်လို့ရှိရင်ဒါနဲ့နဲ့ပတ်သက်တဲ့အကျိုးတရားတော့ရမှာပဲတန္တရာမယုံရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းဉာဏ်သူဉာဏ်နဲ့တည်းရဖို့မလွယ်တော့ဘူးလောဘဒုဝါယီဒေါသဒုဝါယီမောဟဒုဝါယီလောဘဒေါသမောဟဒုဝါကိုပဲများဘာဖြစ်လို့ဒုဝါနိုင်လဲဆိုတော့ ကိုယ်မှာပစ္စည်းဥစ္စာတွေကပေါ်များတာဒါနကြောင့်ဥစ္စာပစ္စည်းတွေပေါ်များအဲဒီဥစ္စာပစ္စည်းကိုအပြည့်ပြုပြီးတော့လောဘတွေဒေါသတွေမောဟတွေဒုဝါဒဒါကြောင့်မလို့ဒါနလို့ပြောလိုက်ရင်ယောဂီတို့ကဘယ်လိုယူမလဲဉာဏ်ပညာရှင်တဲ့ဒါနဉာဏ်ပညာရှင်မလို့ ကောင်းမှုတွေကိုနေတိုင်းလို့ဘလို့တဲ့ကုသိုလ်ကောင်းမှုအနေပညာဥရှိလိုက်မဉ္ဇဉ်ပုံညာအတွက်အားကြီးတဲ့ထောက်ပံ့ရသန္တရာအတွက်လည်းပဲစိတ်ချရတယ်။အောင်းချမ်းသာတွေကျင်းနေရ။အဲဉာဏ်ပညာနေရာမှာဒိဋ္ဌိတဏှာတွေဥရှိလိုက်လို့ရှိရင်ကိလေသာကိုအားပေးရရောက်ပါတယ်။ဉာဏ်ပညာပါရင်ပါမပါရင်ကိလေသာဝင်မှာပဲရောက် အဲဒါကြောင့်မလို့ဒါနလို့ပြောလိုက်ဉာဏ်ရှင်တဲ့ဒါနညာနာတံပယုတ်ပေါ်တယ်အဲဝမ်းမြောက်တာတို့တည်ငြိမ်ငြိမ်ပြုတာတို့ဒါတော့ကိုကြက်ကြပြုပေါ့ဝမ်းမြောက်ဝမ်းသာနဲ့ပြုတာကိုသောမနာတဒါကိုတည်ငြိမ်ငြိမ်နဲ့ပြုတာကိုဥပိ္ခာဒါကိုဒါနအရာမှာတော့ဝမ်းသာတာအဓိကပါပဲဥပိ္ခာဘယ်နေရာမှာလဲ ဝိပဿနာနေရာမှာဥပေက္ခဒါနနေရာမှာဝါမြောက်ဝန္တာအချင်းချုပ်ကလေးပဲအဲ့တော့ဝါမြောက်ဝန္တာပဲဖြစ်ဖြစ်ဒီဒီငြိမ်ငြိမ်ပဲဖြစ်ဖြစ်ဉာဏ်ပညာဥရှိဖို့ရည်ကြီးတယ်ပါရမီမြောက်အောင်နိဗ္ဗာန်ကိုရည်ရွယ်ပါအများကျိုးကိုငဲ့ပါမိမိ မိမိအကျိုးဆိုတာမိမိလူနဲ့နိဗ္ဗာန်သုံးနာမှုရမယ်အကျိုးကိုပြောတာပေါ့မိမိအကျိုးဆိုတာလောလောဆယ်ဒီပေါက်ချင်တာတို့တစ်သေးဖြစ်ချင်တာတို့ဘဝပြဿနာတွေအမျိုးမျိုးကျော်လွန်နေတာတို့အဲကြောင့်မလို့ဒီနေရာကြီးချီးနေကြတာဒါတော့လောကီလို့ပြည့်စုံလို့လုပ်ချင်တာလို့ပေါ့မညာဘုံနဲ့နိဗ္ဗာန်ကိုရည်ရွယ်တဲ့အမျိုးကောင်းတာမျိုးကောင်းသမီးတွေကလောကီပိုင်းဆိုင်ရာကိုအကျိုးကိုအငဲ့တယ် သူတော်ဘာအကျိုးအများအကျိုးကိုငဲ့ရသူတော်ဘာအကျိုးလူပဲဖြစ်ဖြစ်တရိစ္ဆာန်ပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်တကယ်သူတော်ကောင်းပဲဖြစ်ဖြစ်ဒုက္တိလာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အော်သူမှာဆင်းရဲဒုက္ခရောက်နေတယ်ဆင်းရဲဒုက္ခရောက်နေကိုတတ်နေကြတော့ကိုညီလိုက်တာ စေနာပြက်ပြက်သားသားနဲ့လူမဲ့လူရင်တော့ယဟန္တာရဲ့လူရင်အကျိုးပိုရတာသို့သောယဟန္တာရဲ့ဘယ်နာနေမှမလို့လောလောဆယ်တွေ့တာကခွေးပိန်လေးတောင်းစားနေတဲ့တရောင်းစားတွေ့တယ်။ဟာတို့လူရင်ကအကျိုးနင်းမှာပဲယဟန္တာကြီးရှားကြည့်မယ်အကျိုးတော့ကြီးမှာပဲ။ဒါနဲ့အဲ့လိုရှင်နာမပြတ်ဘူး အများသူတစ်ပါးအကျိုးအများကြီးမမဲ့ဘူးဆိုရင်ဘာလို့မမြောက်ဖြစ်ပါဟလားကိုယ်နဲ့ကြုံကြိုက်နေတဲ့တရားသာခွေးပေလေးပဲဖြစ်ဖြစ်ကိုတတ်နေတော့လူသိကံစွန်ကျဲရဟန္တာကြီးတွေလူပေါ့ဒီလိုအထွတ်အမြတ်တွေပဲလူမယ်ဉာဏ်နဲ့လူတွေမလူဘူးဆိုရင်ကိုယ်ရိုးကိုငဲ့ရတော့ငါအကျိုးများများရအောင် ကောင်းတဲ့တည်းရှားလို့ပဲကောင်းပါလေရှားလို့ရတယ်အကျိုးတော်များတာဘာလို့ဖြစ်တဲ့ပုဂ္ဂိုလ်ဟာအခုကြုံတွေ့နေတဲ့ပစ္စကအခြေအနေမှာအောင်မြင်အောင်လုပ်ရတယ်အခုကြုံတွေ့နေတဲ့အချိန်ခါမှာဒါနသီလအောင်မြင်အောင်လုပ်လိုက်ပါရမီမြောက်တော့နောက်နေ့မှနောက်လမှခန္ဓာကိုယ်ကြီးအဆိုးရပါဘူးခန္ဓာကိုယ်ကြီးအဆိုးမရတော့ ကုသိုလ်အားမဟုတ်ခင်အတရားဥပါလို့ရှင်လုပ်လို့ရတာ။နောက်ကြောင့်မလို့ဒါနသီလဘာဝနာအခုစေတနာဖြစ်တော့မှအခုဖြစ်အောင်ကြိုးစားလိုက်မိမိရဲ့လောကီအကျိုးမိမိရဲ့အကျိုးကိုအဓိကမထားဘဲနဲ့သူတစ်ပါးအကျိုးအများအကျိုးကိုဦးစားပေးပါတို့မြတ်စွာဘုရားရဲ့ရှင်းနေမှာကြည့်ပါသူတော်အောင်လို့ယရဏတရားတာပဲ လောကတ္ထသရိယညာတ္ထသရိယဗုဒ္ဓတ္ထသရိယတိဒိဋ္ဌောသရိယယောအဲ့ဒီလိုကျင့်ပါလားလောကတ္ထသရိယဘုရားအလောင်းကြီးကလောကကြီးအတွက်အဓိကကျင့်နောက်ညာတ္ထသရိယသူတော်မျိုးတော်တွေအတွက်ဒုတိယနောက်ပဲဆုံးကြမှာဗုဒ္ဓတ္ထသရိယမိမိအတွက်ရရှိရစံပြအနေနဲ့ပြတယ် အများအကျိုးကိုတစ်ကိုယ်အတိုင်းဝိုင်းကနှစ်မိမိအတွက်ကသုံးမိမိအတွက်ကိုနောက်ဆုံးမှထားအများအကျိုးကိုဦးစားပေးတယ်အဲ့ဒါကြောင့်မို့ဘုရားအလောင်းတော်မှာပြုလုပ်တဲ့ကုသိုလ်မှန်သမျှဟာပါရမီများပါဘုရားပါရမီမြောက်တဲ့ကုသိုလ်တွေဟာဟောတိကံမဖြစ်ဘူးကျေးနေမညာဖုန်ဉာဏ်ကိုကျေးဇူးပြုတယ် ဘာတွေပြည့်တဲ့အခါမှာဝိုင်းပြီးတော့အကျိုးပေးတာပဲအဲ့ဒီထုံးကိုနှလုံးမူပြီးတော့မိမိတို့လည်းပဲဝိပဿနာအားထုတ်နေတဲ့ဉာဏ်ပညာရှိတဲ့သူတော်ကောင်းတွေလည်းပဲပြုသမျှကုသိုလ်တွေဟာပါရမီမြောက်အောင်ဒါနပဲဖြစ်ဖြစ်တိလပဲဖြစ်ဖြစ်ဘာဝနာပဲဖြစ်ဖြစ်ပါရမီမြောက်တဲ့ဒါနပါရမီမြောက်တဲ့တိလပါရမီမြောက်တဲ့ဘာဝနာဖြစ်အောင်နိဗ္ဗာန်ကိုရည်ရွယ်ရမယ် အဲ့ဒီလိုပါရီမြောက်အောင်လှူတတ်တာဘာပါလို့လဲဆိုဉာဏ်ဉာဏ်ပါပါဘုရားအေးဒါကမိမိတို့ပြတိုင်းပြတိုင်းမှုတွေမှာဉာဏ်ပညာရှင်ပါလေအဲ့ဒီဉာဏ်ပညာမပါဘူးဆိုလို့ရှိရင်ကုသိုလ်တော်ဖြစ်မှာပဲပါရီမမြောက်တော့ ပဏိတဒါနပဏိတသီလမဖြစ်တော့ညက်တယ်ဒါနသီလမဖြစ်တော့ညံ့တာရဲ့အလဲလိုက်ရဲ့နှမျိုးတစ်ခုခုဖြစ်တယ်ဉာဏ်ပညာအမတန်ခေါင်းမရတော့ဉာဏ်ဖြင်းတဲ့ဒါနတွေဖြစ်သွားတယ်တိန့်တရားပဲကုန်တစ်ထောင်ပဲကုန်ယောဘရှင်မွေးဒီအခါမွေးဒီမြတ်စာမွေးဒီစသည်အဖြစ် ကြွားဝါပြီးတော့ပကာဒနာတွေနဲ့လုပ်ကြတာပန်းတယ်ဘူးလားမဟုတ်ဘူးလက်ကြဖြတ်ကြနဲ့လုပ်ကြတာအဲလိုပကာဒနာနဲ့အာဟုတုတွေနဲ့ရောပြီးလုပ်တဲ့ဒါနာဟိနဒါနာညံ့ရုပ်ညံ့တဲ့ဒါနာပေါ့ဗျာကြောဘလူဆောင်ပါဒိဋ္ဌိဒိဋ္ဌိဒါနာပကာဒနာစိတ်ဟုတ်လား နောက်တစ်ခါမစ္စည်းမဒါနတော့မစ္စည်းမဒါနကြတော့အဲ့ဒီလိုအပျော်ပါးတွေတောက်စားတွေမပါဘူးတိလာလည်းဆောင်းလျှောက်ပါတယ်သို့တော်လည်းပဲသူ့ရဲ့ရည်ရွယ်ချက်ကဖယ်ဝင်ရည်ပဲလေချမ်းသာနဲ့ချမ်းသာခံစားဖို့စံစားဖို့လွတ်မြောက်ဖို့မဟုတ်ဘူးနော်ခံစားဖို့စံစားဖို့ခံစားခြင်းလို့စံစားခြင်းလို့ အာယုံ၅ပါးကာမဂုဏ်တရားတွေကိုခံစားခြင်းလို့စံစားခြင်းမထက်မဖြစ်လို့ထည့်ရင်နောက်ပိတ်ဆုံးဘဝကြမှာမထက်တာရက်တွေကတော့ခံစားခြင်းတာအများအတိလာလည်းစောင့်ရှောက်ပါတယ်ပကာဒနာလည်းမပါပါဘူးဘောင်းဘောင်းဘောင်းလောက်တာဒါပေမဲ့ရည်ရွယ်ချက်ကလောကီချမ်းသာတွေရည်ရွယ်တဲ့အတွက်မစ္စည်းမဒါနာနဲ့ရများတာအဓိကမဟုတ်ဘူးနော် တီလာနဲ့ပညာကိုပြောနေတယ်ဟောယောဂီတို့ဉာဏ်ရှင်နဲ့ဒါနကြတော့တီလာလည်းစောင့်ရှောက်တယ်ဤဝေလာကလည်းနိဗ္ဗာန်ကိုဤဝေတယ်တီလာပညာနှစ်ခုသလုံးပါတယ်ပညာဆိုတာဒီပြည့်စုံတော့တာမဟုတ်ဘူးသန္တရာဝဆင်းရဲကိုဒုက္ခ ခန္ဓာကိုယ်ကြီးကိုဒုက္ခဒုက္ခသစ္စာပိုင်ပိုင်နိုင်နိုင်သိတဲ့ဉာဏ်ပညာကိုပြောတာဟုတ်လားခန္ဓာဒုက္ခပဲတဏှာဒုက္ခပဲဉာဏ်ထဲမှာသဘောပေါက်ထင်မြင်တဲ့အခါကျတော့ဒီတဏှာကိုဆင်းရဲမှလွတ်မြောက်ပါစေတည်းဒီကုသိုလ်ကောင်းမှုဟာသန္တရာကိုဆင်းရဲမှလွတ်မြောက်ဖို့အတွက်ထောက်ပံ့ကောင်းဖြစ်ပါစေ ပြုလုပ်တဲ့အခါမှာလည်းသီလလုံလုံနဲ့ရည်ရွယ်တာလည်းနိဗ္ဗာန်ကိုရည်ရွယ်တယ်အဲ့ဒါခုနသုံးချက်ပါမသွားဘူးလားပါပါနိဗ္ဗာန်ကိုလည်းရည်ရွယ်တယ်အများကျိုးကိုလည်းငဲ့တယ်မိမိအကျိုးကိုမငဲ့မိမိအကျိုးဆိုတာလောလောဆယ်ခံစားမှုဆန္ဒဖို့မငဲ့ဘူးလေမှန်ပါပါခုဘဝမှာဒီပေါ်ဖို့တည်ဖြစ်ဖို့ဒါလည်းမပါဘူးနောက်ဘဝမှာတစ်ဖက်900နဲ့ပေါင်းဖို့တင်းဖို့ဒါလည်းမပါဘူး မဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်မြင်မြင်ရဖို့မိမိအကျိုးကိုမဲ့အများအကျိုးကိုမဲ့ကိုတရားတို့တရားမြတ်ရမှာအများကဲတင်နိုင်မှာမလားမှန်ပါဗျာကိုကဘောတဲ့နဲ့ဒီမြတ်ကဲလို့ရပါမရပါဘူးကဲလို့မရဘူးကဲလို့မရဘူးအတန်ပဲရှိတယ်ကဲမဲ့တနာတယ်အော်ရုံနဲ့အော်နိုင်ကိုကိုယ်တိုင်ကဘောတဲ့မှာကိုကိုတော်ကလွတ်အောင်မယုံနိုင်နဲ့ဒီမြတ်ကဲမဲ့ဆိုတာအဲ့ဒါပလီပလာပြောတာဘာမှလို့လို့မရဘူး ကိုကိုယ်ရယ်ပြုမြောက်မှာယင်းနှစ်တဲ့ပုဂ္ဂိုလ်ကိုမောကိုယ်ရောက်မှာညတဲ့ပုဂ္ဂိုလ်လှမ်းပြီးတော့ကျိုးတွေပါတွေပြစ်ပြီးဆွတ်တယ်ဟုတ်တယ်မလားဘောပါရလားဉာဏ်ပညာအရေးကြီးလို့ပြောတာဟုတ်လားအဲ့တော့ယောဂီတို့နိဗ္ဗာန်ကိုယူရတော့ဟာဥစ္စာပေါ်တာတွေယူချောတာတွေခြံရံများတာတွေမရတော့ဘူးလားတန်ရမှာဖြစ်တယ်တို့ပြတ်စွာဘုရားအလောင်းဟာ ဥစ္စာတော်ကိုယုံချောဖို့ချမ်းသာများဖို့တခုမှဆူတောင်းဣဒမေပောညာတပ္ပညုတညာနာတပစီယောဟောတုဒါပဲတပ္ပညုတရွှေညာတော်ရမှာအများကဲတင်နိုင်ပဲတပ္ပညုတရွှေညာတော်အတွက်ဖြစ်ပါစေသို့တော်လည်းပဲဘုရားအားမှာဖြစ်ရပွားမှာဥစ္စာတော်ရာတို့ယုံချောတာတို့ချမ်းသာများတာတို့ကိုရှင်တော်အာနုဘောကြီးရာတို့အကုန်ရဘူးလားရပါပါဘုရားဒီနဲ့ဆရာဆရာအကျိုးတရားတွေ ကျိတ်တရားမဆုံးလို့ဆုံးတာပတ်သက်တဲ့အကျိုးတရား၅ပါးရေလူရင်နဲ့ပတ်သက်တဲ့အကျိုး၁၀ပါးတင်ငန်းဆိုရင်တင်ငန်းနဲ့ပတ်သက်တဲ့အကျိုး၁၀ပါးထိဆိုထိနဲ့ပတ်သက်တာခဏဆိုခဏနဲ့ပတ်သက်တာရှေးဆိုရှေးနဲ့ပတ်သက်တာတောင်းတရားတွေအကုန်ရတတိတံပါကံသနိတိတူညီတဲ့အကျိုးပေးမှာပဲအဲရည်ရွယ်ချက်မှန်ကန်ဖို့လိုတယ်လောဘကြီးနဲ့မတောင်းနဲ့ဒိဋ္ဌိဆိုတဲ့မာနဲ့လည်းမတောင်းနဲ့ ကယ်ပညာနဲ့ရှေးခံတဲ့ချုပ်ငင်းတဲ့နိဗ္ဗာန်ကိုရှင်းပြတော်ရပါသည်။မြညာဘုံညာနိဗ္ဗာန်ကိုရှင်းပြတော်မျက်မှောက်ပြုနိုင်ပါသည်။ဘုရားရှိပါရင်လည်းတမန်ကြီးပြရှင်ညာတော်မြင်ရပါသည်။ဒါပဲ။အဲ့တော့နိဗ္ဗာန်ကိုလည်းယူရတဲ့အများအကျိုးကိုလည်းမဲ့တဲ့မိမိအကျိုးလည်းမဲ့ဟောတဲ့ခန္ဓာဆန္ဒကိုအကျိုးမဲ့ဘူးဟုတ်လား။မှန်ပါဗျာ။အဲ့ဒီလိုပြုတဲ့ကုသိုလ်ဟာပါရမီမြောက်တဲ့ကုသိုလ် ဒါနဆိုတော့ပါရမီမြောက်တဲ့ဒါနသီလဆိုတော့ပါရမီမြောက်တဲ့သီလအဲ့ဒါဘာဥဆောင်ပါလို့လဲဉာဏ်ပညာဆောင်ပါပါဗျာအဲ့ဒီဉာဏ်ပညာရဖို့အတွက်တဲ့တရားဉာဏ်ရမယ်တရားဉာဏ်ပါပါဗျာဒီတရားနာထားတဲ့ပြန်နှူးရအောင်မြတ်ဆုံးဥစ္စာမြတ်ဆုံး ဆုံးဥစ္စာလောကမှာဘေယာနီနံပါတ်3ကရတာထဲမှာကောင်းမြတ်တာဘေယာနီအဘေယာကြီးပဲနှစ်ခုက1နဲ့3ဟာနှစ်နဲ့လေးကြတော့အဘေတရားကြီးနှစ်ကပါလဲဆိုတော့သုံးပါးချမ်းသာဆောင်းနေတာ ကဲနံပါတ်၄ကိုလည်းပြောကြည့်ပါဦးဓမ္မေဥမာသောမြတ်တာအဘေတရားမိဓမ္မေဥမာသောမြတ်တာပညာတရားမိဒီကနေ့လေးအထိဆိုကြည့်ပါဦးရှင်မြတ်စွာ ပေါင်းတို့တွင်တစ္ဆံဝတိမင်္ဂလာတစ္ဆာစကားသည်တာတုတရံလောကထူးကျွန်းတာလုံးကောင်းမြတ်သောအရာသာဖြစ်ပါ၏ပညာစီဝိဇိဝိတံတမ္မာပฏิပတ်အချင်းမြတ်ဖြင့်မပြတ်ပွားထွေးပညာဖြင့်ပြီးစီနှင့်အသက်ရှင်သောအသက်ရှင်ခြင်းမျိုးကိုအသက်မွေးခြင်းမျိုးကို တထံချီးမွမ်းအမြတ်၏ဟူ၍အာဟုဘုရားမြတ်စွာအရိယာတို့ညီညွတ်တန်ချူမိချူတော်မူအပ်ပါ၏။ဤဒီဤကဲ့သို့ဘဂဝါသုံးလောကထုထာမြတ်စွာဘုရားသည်ဩဇာဝိနာရှိသောပညာဖြင့်ဟောင်းသောမတွေ့ဖြစ်ကြဟောကြားတော်မူလိုက်ပါ၏တည်း။ ရှစ်တင်ငန်းသာဆိုနောက်တင်ငန်းသာခြေမှဆက်ဆက်လို့ရရှေ့ဘက်တက်တက်တက်တက်တော့နောက်ကအကုန်လုံးမေ့ဘာမှဆက်ဆက်မှုမရှိတော့ဒီလေးမျိုးဟာစိတ်ကိုနူးညံ့နေတယ်နူးညံ့သွားတာကိုမသိတာလည်းသိရစိတ်ထဲမှာချမ်းသာဘူးလားချမ်းသာပါဘူးဗျာအဲ့ဒါဘယ်သူမှမဖြစ်နိုင်ဘူးတလောကလုံးမှာမြတ်စွာဘုရားပဲဖြစ်နိုင်တယ်နာမည်နဲ့တရားမည်နဲ့လည်းမဖြစ်နိုင်ဘူး အဲသူသိကျင်တာကြားလာသူမြတ်စွာဘုရားမေးတော့မှမြို့ကောင်းသားမြို့ကောင်းသမီးတွေရဲ့ချီးမွမ်းအမြတ်သောဥစ္စာတရားတရားပဲအရှိရှင်းပြီးသွားပြီလူနာနိဗ္ဗာန်သုံးနာသောချမ်းသာကိုရစေနိုင်တာကုသိုလ်၁၀ပါးပဲဘုရားသားတွေထဲမှာကောင်းဆုံးရတာဟာတစ္ဆာတရားကျေးဇူးတော်ရှင်မင်းမဆရာတော်ဘုရားကြီးကတော့၃မျိုးဖွင့်ထားတယ်ပရမတ္ထတစ္ဆာနိရောဓတစ္ဆာ နိဗ္ဗာန်တရားဟာလည်းဘုရားကကောင်းလို့မယ်နောက်တစ်ခုကဝိရတိတစ္ဆာဘုဟုတ္တဝိရတိတစ္ဆာအာရတိဝိရတိပါပါဒါဟိုတမှာပါတယ်မင်္ဂလာတုတ်မှာပါတော့လားအာရတိဝိရတိပါပါအတိပ္ပယ်လေးတွေကြည့်ကြပါဠိရပဲနဲ့အတိပ္ပယ်သိကြရများပါပါမကောင်းဘူးလို့မှာ ရှာတယ်ဝိသွားရှာစောရိယရှာတယ်မကြုံရင်လည်းရှာပါဏာတိကာလဝရမိဒိဋ္ဌာပရဏမာရိယာမိမြတ်တက်တချင်းမှရှောင်းပါလေဗျာစောရိယရှောင်းတာအဝိရိယရှောင်းအဲ့ဒါအာရတိဝိရတိဆိုတာကအဲ့လိုပေါ့ဝိရိယကဂျုံတဲ့အခါတတ်ဖို့ဂျုံတဲ့အခါမတတ်ဘူး မှာကိုကောင်းတဲ့ဘောင်လာကြိုက်တယ်တတ်လို့လို့ရဲနေတာဒီရိုက်တာဖတ်ဆိုတေကောင်းမတတ်ဘူးကပ်ပြီးတော့ရှောင်းလာတတ်စရာခိုးစရာပြင်းမာစရာလွယ်လွယ်တူကြုံတော့လည်းပဲမတတ်လည်းမတတ်ဘူးကိုလည်းမခိုးမပြင်းလည်းမပြင်းမာဘူးလည်းမပြောဘူးလည်းဒီသားလည်းတော့ကြုံတော့မှရှောင်းဝိအထူးရှောင်းအထူးရှောင်း အဲ့လိုအဘုဒ္ဓတရားတွေကိုထူးရှောင်တဲ့ဝိရတိတစ္ဆာဟာလည်းပဲအရာလာကမှာလွန်ပဲထူးချွန်ဒါလုံးကောင်းမြတ်တဲ့အရာလာပဲဒါပေမဲ့အများသိအောင်လို့အများနဲ့ပတ်သက်တာကိုလည်းဒီမှာအနဲ့ပေးထားတာရတာဒီမှာအကောင်းဆုံးရတာဝစီတစ္ဆာဝစီတစ္ဆာဝစီတစ္ဆာလို့ပြောမလို့မမကံပြောတာပေါ့ မုဒ္ဒဝါဒကိုရှောင်တာလေမုဒ္ဒဝါဒရှောင်လိုက်တဲ့အခါကျတော့တစ္ဆာဝါစာမမှန်ကန်ကန်ပြောတာလိမ့်ညာမပြောတော့အဲ့လိုမှန်မှန်ကန်ကန်ပြောတာကိုဝစီတစ္ဆာလို့ခေါ်တယ်အဲ့ဒီဝစီတစ္ဆာမင်္ဂလာတရားဟာရတာထဲမှာလုံခြုံချွန်တာလုံကောင်းတဲ့ရတာပဲ ယောက်ျားမိန်းမတို့ရဲ့အမြတ်ဆုံးဥစ္စာဟာတတ္ထာလူနာနိဗ္ဗာန်သုံးတန်သောချမ်းသာကိုရောက်ဖို့နိုင်တာရတာတွေထဲမှာအကောင်းဆုံးရတာဟာသစ္စာစကားဝစီသစ္စာမှန်မှန်ကန်ကန်ပြောတယ်ရတာလည်းအကောင်းဆုံးရတာပဲနောက်တစ်ခုကပါလဲဆိုတော့ မျိုးဒီမှာကောင်းမြတ်တာဘယ်လိုတက်ဖို့ကောင်းမလဲဆိုတော့ဘယ်လိုဉာဏ်ပညာကိုလည်းမှားမှာဆိုဆရာတို့ကအမြဲတမ်းသိပါတမ္မာပฏิပတ်အကျင့်မြတ်ဖြစ်အဲ့ဒါလည်းကြာတမ္မာပฏิပတ်အကျင့်မြတ်ဖြစ်မပြတ်ပွားထွေပညာဖြင့်ပြီးစီလျက်ပလိမတိပညာကိုပြောတာလည်းတမ္မာပฏิပတ်သံဃာနဲ့အကျင့်နဲ့ အဲ့ဒါကိုကြည့်ကြံတို့အားထုတ်လို့ရလာတဲ့ဉာဏ်ပညာဘုရားကောင်းတရားဘုရားကောင်းတရားကိုသိတဲ့ဉာဏ်ပညာပေါ့ဗျာဘုရားကောင်းတရားသိတဲ့ဉာဏ်ပညာတော့ဒါအာဟုကိုပဲဒါဟုကိုပဲအာဟုကိုဆောင်မှမယ်သူဆောင်မှမယ်အာဒါရတန္တရာလေကြောင်းပဲဒါတန္တရာလွတ်ကြောင်းပဲအာသန္တရာလွတ်ကြောင်းပဲဒီသာပေးရမယ်ဉာဏ်ပညာမှာတော့အခုပဲရောက်ပြီးပြောတာပဲ ဒါနသီလဘာဝနာပြုတဲ့အခါမှာပါရမီများအောင်ပြုတတ်တာဟာဉာဏ်ဉာဏ်ပါပါဒါလေအဲ့ဒီဉာဏ်ဉာဏ်ပြောတာဒါနသီလဘာဝနာလည်းလို့ကလုပ်တဲ့အခါမှာအထွတ်အမြတ်ဖြစ်တယ်ဒါနပြုတိုင်းပါရမီလောက်တာမဟုတ်ဘူးသီလဆောက်တည်တဲ့လည်းပါရမီရောက်ဘူးဒီကတတိပရှင်တို့ဒီပေါ့ရှင်တို့ရာလူပြရှင်တို့အားဆောက်ကြတာလည်းမျိုးမျိုးလုပ်ကြတယ်အဲ့ဒီလိုမျိုးအဲ့ဒါပါရမီမရောက်ဘူး နိဗ္ဗာန်ကိုမြင်ရမှအနာပြုကုန်နဲ့မှမိမိပြုကုန်နဲ့မှပါရမီရောက်တဲ့လုပ်ငန်းကိုဖြစ်အောင်အဲဒီလိုငုံမြတ်တဲ့ဉာဏ်ပညာကိုပြောတာနော်ဒီစီပါရဲ့ပယ်စားတော့တဲ့အခါတမ္မာအာဇီဝမိစ္ဆာအာဇီဝမဟုတ်ဘူးမိစ္ဆာအာဇီဝဆိုတော့ဒီအကြအစိတ်နဲ့နေရက်ဒါတော့တရိစ္ဆာန်အဲ့ဒါမျိုးကိုရှောင်ပြီး အာဟာရရောနာရက်တရားရောနာစိတ်ရောနာလက်လက်ရောနာလူပုံမှုတာမျိုးမျိုးပေါ့အာရုံကိုသိနေဟာကလည်းညစ်ကြည့်လောက်ပြီးမတရားအသက်မွေးတာအတုကြီးလောက်တာဆံအောင်ကအတုလို့ဟာဘလို့ဆိုချင်ဆေးနေတယ်အဲ့လိုလုပ်တယ်ဆိုတော့အများဒီလူတွေမကြည့်ရဘူးလား အဲ့ဒါမိစ္ဆာဇီဝပေါ့မိစ္ဆာအာဇီဝပေါ့ဒီဘဝချမ်းသာပြီးရောဘဝသံသာတည်ပြီးပါတော့အဲ့ဒီလိုမိစ္ဆာအာဇီဝတွေကိုရှောင်ပြီးတော့ဘောရောင်းပေါင်းမယ်ပေါ့ဗျာတမအာဇီဝနဲ့အသက်မွေးပြီးတော့ဉာဏ်ပညာနဲ့အသက်ရှင်တာမဘောရောင်းပေါင်းမယ်လေလို့ဒီစည်းရောက်နေတမအာဇီဝဆိုတော့ဗျာ အဲ့ဒီလောက်နဲ့ဉာဏ်ပညာပြည့်စုံပါပြည့်စုံပါဘုရားလက်လွတ်တတ်တယ်ခြေရောက်တတ်တယ်မလင်းမညာကောင်းကောင်းမွန်မွန်ရောင်းဝယ်စားတော့ဒါပေမဲ့မလုံတော့ဘူးအားထက်ကောင်းတယ်သူတော်ကောင်းတွေသိတယ်သူတော်ကောင်းတရားကိုသိတယ်ဉာဏ်ပညာတို့ရသူတော်ကောင်းတရားဟာအဆုံးတန်နော်မှန်ပါပါ ဒီလက်သမာဓိပညာပေါ့ဗျာသူတို့ပြောတယ်ဒီလက်သမာဓိပညာတွေရဲ့အကြောင်းကျိုးသဘာဝတွေကိုသိလို့ရှိရင်လေလိုရင်းနဲ့ဥပုသ်ဆောင်မယ်ဒါနပြုမယ်သမဏဝိပဿနာပွားမယ်ဈေးရောင်းရင်းနဲ့ဒါနသီလဘာဝနာပြုမယ်ဒီဘဝလောက်တာလောက်တာပဲတစ်ခါကလည်းပြုလို့ဉာဏ်ပညာရှိတာပေါ့ရှိပွားရေးလုပ်တတ်တာကတစ်ဖက်တော့မျက်စိလောကီနဲ့ပတ်သက်တဲ့အကြောင်းဘယ်လိုရောဘယ်လိုဝယ်ရမလဲဘယ်လိုစိုက်ကြည့်ရအောင်ဒါလည်းလို့ဟုတ်လား နောက်တစ်ဖက်မျက်စိကဟေးဘယ်လိုဉာဏ်ပညာပါလဲယတမာရိပညာဒီဘဝမှာလည်းပဲဘေးရန်အန္တရာယ်ကင်းအောင်နောက်တန်တရာမှာလည်းအပေသေးပါလွတ်အောင်ဉာဏ်ဉာဏ်ဆန္ဒမဉာဏ်ပုံဉာဏ်လေးကရအောင်အဲသူတော်ကောင်းတရားတွေသိမှရမှာပေါ့။ဘာကြောင့်ဘောပါတော့လှုပ်ရှားတာလဲ။ ။ဘာကြောင့်ကောင်းမယ်ပဲလေလို့ပြန်လျောင်းတယ်ပေါ့ဗျာ။ဘာကြောင့်ကောင်းမယ်လို့ဆိုပြီးသူတော်ကောင်းတရားတွေမသိလို့ရှိရင်ရဲတော့တာလို့ခရက်ကြတော့မလာနိုင်ဘူးလား။မလာနိုင်ပါဘူးခင်ဗျာ။အဲလိမ်ပြောတာတို့ကြောက်တွန်းတာတို့ဒုံကြိုက်တာတို့မလာနိုင်ဘူးလား။မလာနိုင်ပါဘူးခင်ဗျာ။ဟုတ်ကဲ့အာယမဘာကာမုရားတွေလိုက်စားပြီးကာမတုဝိသသရကံမဖြစ်နိုင်ဘူးလား။ဖြစ်နိုင်ပါဘူး။အဲဒါကြောင့်ဘာကြောင့်ကောင်းမယ်လို့ဆိုရတယ်ပေါ့။သူတော်ကောင်းတရားတွေသိရတယ် လောကောင်းတရားတွေပြီးတဲ့အခါကျတော့အာဒီကဆောင်ခြင်းရမယ်အာသမထဝိပဿနာတရားတွေပွားမယ်တစ်ဖက်ကလည်းပဲဈေးအောင်နဲ့တစ်ဖက်ကလည်းပဲကုသိုလ်ကောင်းမှုကိုကြိုးစားတယ်တစ်ဖက်ကလည်းလေလုပ်တဲ့ဆိုင်တွေတစ်ဖက်ကလည်းကုသိုလ်ကောင်းမှုကိုကြိုးစားတယ်အဲ့လိုဆိုတော့ဒီချမ်းသာနဲ့ချမ်းသာအနိဗ္ဗာန်ချမ်းသာရောက်နိုင်တာပေါ့အဲကြောင့်လို့အတန်မွေးမှုမှာကောင်းမြတ်တာအေးပညာအရှင်သာဘုလို တ်အကျင့်မြတ်ဖြင့်မပြတ်ပွားထွေးပညာဖြင့်သိသည်လျက်အသက်ရှင်သောအသက်ရှင်ခြင်းမျိုးကိုတမ္မာပฏิပတ်အကျင့်မြတ်ဖြင့်ဒီကသမာဓိပညာကိုပြောတာတမ္မာပฏิပတ်အကျင့်မြတ်ဖြင့်မပြတ်ပွားထွေးတကူရမှာထားလို့ကျွန်တော်ပြောမပြတ်ပွားထွေပညာဖြင့်ပြီးနေလျက်ဉာဏ်ပညာနဲ့ဟာအကုသိုလ်လုံးကုသိုလ်ပေါင်းမှုတွေထူးသားမယ် မချမ်းသာရဲ့နေနေအာဟုတော်မလို့ဘူးဟဲ့အာဟုတော်ရှောင်းမယ်ပြုလို့ကောင်းလို့ကြိုးစားမယ်အချိန်ကိုအလဟတမကုန်နေရဘူးဒါနသီလဘာဝနာတစ်ခုခုတော့ဖြစ်စေရဒါနပြုလို့အချိန်နဲ့မပြည့်ရင်သီလဆောက်ရမယ်သီလဆောက်ကြည့်နေမို့တော့ဘာပါလို့ရဘာဝနာအဲ့တော့အသက်ရှင်သမျှတရက်တလတစ်နှစ်10နှစ်50 အသက်ရှင်သမျှဟာအချိန်လူပြည်မှာကြာကြာနေရရင်ကြာကြာနေရတော့အမတန်ကုသိုလ်မများဘူးလားအဲ့ဒါပညာနဲ့အသက်မွေးတာပေါ့ပညာနဲ့အသက်ရှင်တာလေဘုရားတွေလည်းဉာဏ်ပညာနဲ့သမထဘောလိုက်ဝိပဿနာဘောလိုက်ဘုရားဝေယဝိသဓမ္မဝေယဝိသသံဃဝေယဝိသလုပ်လိုက်အာယုခတရေတေလိုက်ပွားများလိုက်ဆိုတော့တို့ရဲ့ဘာနဲ့အသက်မွေးပညာနဲ့အသက်မွေး အဲဉာဏ်ပညာနဲ့တမ္မာပฏิပတ်အကျင့်မြတ်ဖြင့်အဲ့တော့အချိန်တိုင်းအချိန်တိုင်းပါလေရလူတွေပညာတွေရတယ်ဝိပဿနာဘွားတော့ပညာရတယ်အချိန်တိုင်းအချိန်တိုင်းကုသိုလ်တွေပညာတွေရတော့ရောရတော့တနှစ်နဲ့တနှစ်ဘုဒ္ဓနှစ်နှစ်နဲ့နှစ်နှစ်အဲဆယ်နှစ်နဲ့ဆယ်နှစ်နှစ်တရာနဲ့နှစ်တရာအမတန်ဘုဒ္ဓံတော့ဗျာဘုဒ္ဓံပါဘာနဲ့တဝိလူ so တရားတွေမြန်ကောင်းတယ်နော်ရောက်ရည်အာသူဆက်မေးတယ်ကထံတုတရတိဩဃကထံတုတရတိအာနဝံကထံတုဒုက္ခမစ္စေတိကထံတုပရိသောဇတိအခုမေးတဲ့အခါကျတော့ဘုန်းတော်ကြီးမမြတ်စွာဘုရားဟိုအစတော့မေးတော့မှတော့ရှင်ဘောဓမဒါလိုမေးတာကြံတန်းတယ်ဟုတ်လားရှင်ဘောဓမနဲ့မေးတာ၄ချက်လေ လောကကြီးမှာအမျက်ဆုံးဥစ္စာပဲဟာလဲယောက်ျားမိန်းမတွေအမျက်ဆုံးဥစ္စာပဲဟာလဲအဲ့လိုမေးတဲ့အခါတော့ရှင်ဘောဓမဒီလိုမေးတာဟုတ်လားအခုမေးတဲ့အခါကျတော့ဘုန်းတော်ကြီးမမြတ်စွာဘုရားဒီလိုမေးတာဗန္ဒီဘုန်းတော်ကြီးမမြတ်စွာဘုရားကထံသူပဲသူလျင်ပဲတရားဖြင့်ဩဃဩဃလေးခံရည်ပြကြမှုတရတိကုမြောက်နိုင်ပါသည် ပဋ္ဌာန်သူအပေသူလည်းအပေတရားဖြင့်အာနဝံဘဝတန္တရာသမုဒ္ဒရာတိကိုတရတိကူးမြောက်နိုင်ပါသည်ကထံသူအပေသူလျင်အပေတရားဖြင့်ဒုက္ခကာမဒုက္ခတွေကိုအစ္စေတိလွန်မြောက်နိုင်ပါသည်ကထံသူအပေသူလျင်အပေတရားဖြင့်ပရိသုဒ္ဓတိကိလေသာအငြိအကျေတို့မှတန်ရှင်းစင်ကြယ်စေနိုင်ပါသည်ဟိတိဤကဲ့သို့ဒေဝယခော နတ်ပလူကြီးအာလဝကတိဘဂဝန္တမြတ်စွာဘုရားကိုပု္ပ္ပာမိပေါင်းသွားမဲ့သူမေးလျှောက်လိုက်ပါပေတည်းမေးနေချက်ပဲအဘယ်တရားနဲ့သူကြတော့၄မျိုးစလုံးတရားယူတဲ့အရာမှာပါတော့သူပထမ၄ချက်တုန်းက၁ကဲ၃ရဲ့အရာအဘယ်အရာကြီး ယောက်ျားမိန်းမတို့ရဲ့အမျက်ဆုံးဥစ္စာလဲဘုနံပါတ်3ကအဘယ်အရာတွေရတာတွေထဲမှာကောင်းဆုံးရတာဖြစ်ပါလေအခုလေးချက်ကြတော့တရားနဲ့ရင်းမိတာဘယ်တရားသည်ဘယ်တရားသည်ဘယ်တရားသည်ဘယ်တရားသည်ဘယ်တရားဖြင့်ဩဃလေးခံရည်ဉာဏ်ကိုကူးရောက်နိုင်ပါလေအဘယ်တရားဖြင့် ဘဝတန္တရာသမုဒ္ဒရာကြီးကိုကူးမြောက်နိုင်ပါသလဲဘယ်တရားဖြင့်ကာမဒုက္ခကိုလွန်မြောက်နိုင်ပါသလဲဘယ်တရားဖြင့်ကိလေသာအလုံးကိုတန့်ရှင်းစင်ကြယ်စေနိုင်ပါသလဲလို့မေးတယ်။အဲလိုမေးတဲ့အခါကျတော့မြတ်စွာဘုရားပြန်ဖြေတယ်။တတ္တာယတရတိဩခံအပမဒေနအာနဝံဝရိယေနဒုက္ခမစ္စေတိပညာယပရိတောသတိ အာဟုသောအာလဝကနာမမိထုဘုဒ္ဓဂာပိလူတတ္ထာယတရာတရားဖြင့်ဩဃဩဃလိခံရည်ပင်ကြံကိုတရတိကုမြောက်နိုင်ပါ၏အပမနေနမမေ့မလျော့မပေါ့မတန်ထက်တန်သောဤတရားဖြင့်အာနဝဘဝတာန္တရာသမုဒ္ဒရာကြီးကိုတရတိကုမြောက်နိုင်ပါ၏ဝိရိယနသမပဋ္ဌာန်လုံးလဝရိယဖြင့် ဒုက္ခကာမဒုက္ခတွေကိုအစ္စေတိလွန်မြောက်နိုင်ပါပေပညာရအရဟတဘုပညာဖြင့်ပရိသုဇတိကိလေသာအညစ်အကြေးအလုံးလုံးမှတန်ရှင်းစင်ကြယ်စေနိုင်ပါ၏ဣတိဤကဲ့သို့ဘဂဝါသုံးလောကထုထာမြတ်စွာဘုရားသည်အဝေါစာကရုဏာရှိသောပညာအပြင်ကောင်းစွာမသွေဖြေကြားဟောကြားတော်မူလိုက်ပါပေသတည်းအာ ဘဝကအဲ့ဒါပြီးတော့မှကာမောကအဲ့ဒါပြီးတော့မှအဝိဇ္ဇောကဒိဋ္ဌောကဘဝကကာမောကအဝိဇ္ဇောကဒါမဲ့လေးတန်နဲ့ပြောတာသောတပတိမေကဒိဋ္ဌောကကိုပဲကုနိုင်တယ်ဘဝကကိုမကုနိုင်ဘူးတတ္တဒဂမိမညာဘုံညာရမှဘဝကကိုကုနိုင်ဘဝဝေဟောက အဲ့ဒါပြီးတော့မှအနာဂါမိမဉဏ်ဘုံဉဏ်ရောက်တော့မှကာမောဃကာမရာဂအနာဂါမိမဉဏ်ဘုံဉဏ်ရမှပဲနိုင်တယ်အဝိဇ္ဇာဉာဏ်လေးတဲ့အရဟတမေအရဟတဘုရောက်တော့မှအဝိဇ္ဇောကဝိဇ္ဇာလူရောဝေဟောကကျော်လွန်နိုင်တယ်အဲဒီလိုဩဃလေးခံခြင်းခြင်းချမ်းကျော်လွန်ဖို့တဲ့ပထမဆုံးဒိဋ္ဌောကဒိဋ္ဌိဝေဟောက ဒိဋ္ဌိဝေဟောကလို့ပြောတယ်ရောလို့ဘာဒိဋ္ဌိပါလဲသစ္စာတရားဒိဋ္ဌိပါဗျာဆက်ပြောလေသစ္စာတရားဒိဋ္ဌိပါဗျာအေးတက္ကာယဆိုတာဒိဋ္ဌိဆိုတာအတူအပြားမိမလို့ထင်တာတက္ကာယနဲ့ဒိဋ္ဌိနဲ့ပေါင်းတက္ကာယ စ္စာကိုသွားတယ်နော်မှန်ပါပါဘုရားဆိုသမုဒိသစ္စာကတော့ယောက်ျားယောက်ျားခေါ်မှာပဲမိန်းမမိန်းမခေါ်မှာပဲပြည့်မရှိပါဘူးဒါကဆက်ဆံရေးနယ်ပယ်လို့ခေါ်တယ်ပရထာနာရင်ထဲမှာကြာကြာနာနာမှန်မှန်ကန်ကန်သိဖို့ကြတော့ပရမတ္ထသစ္စာကိုသိရသမုဒိသစ္စာကိုလည်းမပယ်နဲ့ဒါနသီလသမထလုပ်ဖို့အတွက်ပရမတ္ထသစ္စာကိုလည်းမကွယ်စေနဲ့ မကွယ်စေနဲ့ပရမတ္ထသစ္စာကွယ်ရင်မညံဖွညာမရတော့တထေကြီးဖြစ်မယ်နာမည်ကြီးဖြစ်မယ်နောက်ပြန်ပြီးတော့ဝိတ္တိကျက်တွေဖြစ်အောင်နောက်တစ်ခါတထေကြီးဖြစ်မယ်နာမည်ကြီးဖြစ်မယ်အဲနောက်တစ်ခါတေဝတို့ရောက်ချင်းရောက်အောင်လဲနေမှာဒုသူနာရင်ထဲမှာမျိုးသမီးတွေလည်းဟိုတော့အမျိုးသားဖြစ်ဖူးတာမျိုးသားတွေလည်းဟိုတော့အမျိုးသမီးဖြစ်ဖူးတာပဲ ဥဒမသူတော်ကောင်းလို့လို့ဘုရားလူစုလူမိုက်ပြီးဖြစ်ဘူးလား31ဘုံမှာသုဒ္ဓဝါဒ5ဘုံမှာလွယ်လို့31တရား5ဘုံနှုတ်ကြလောက်ကြဝါလေးနှိပ်ပါလား26ဘုံကြာမလားအဲ26ဘုံမှာတို့မြောက်ခုတဲ့နေရာမရှိဘူးကုံရောက်ခုတဲ့သုဒ္ဓဝါဒ5ဘုံကတော့အနာဂတ်နဲ့မရောက်ဘူး ဂျယ်ပတ်လဲလားမြင့်သွားလိုက်ပြန်နှိမ့်လိုက်ပြမြင့်သွားလိုက်ပြန်နှိမ့်လိုက်ကုသိုလ်အကျိုးပြီးတော့မြင့်တက်တာပေါ့လေအာဟုသိုလ်လက်ကြတော့ပြန်နှိမ့်ကြတယ်ဓမ္မပြေကြဝဲဝဲအဲဓမ္မပြေနေလူကြီးရောက်တထေးဖြစ်အာဟုသိုလ်လို့တော့ဝဲပြန်ဖြစ်ကြက်ကနေလူဖြစ်လူကနေပြီးတော့မြမဖြစ်မြမကနေတရားပြန်လာတော့လူဖြစ်လူပြီးတော့ဝဲဖြစ် အာဇရပတ်ကိုလည်းနာအဲ့တော့ပရမတ္ထသစ္စာကိုကြာကြာနာနာသဘောမပေါက်အဲ့လိုတန်ត្រာလည်းပါပဲရုပ်တဏ္ဍာနဲ့သဘောမပေါက်လို့တတ်ပြီးတော့ပယ်ကြမယ်လို့မပြောပါဘူးကုသိုလ်ကောင်းလို့ရှင်ချမ်းသာတာချမ်းသာဖြစ်အောင်ပါတက္ကရာဒိဋ္ဌိကိုမပယ်ရသေးလို့ရှင်ပြန်ပြီးအာဟုသူတွေအများကြီးဖြစ်နိုင်သေးတယ်ဒေသနာတိယကံလည်းထိုင်နိုင်သေးတာမြေတပိစ္ဆာဒိဋ္ဌိလည်းဖြစ်နိုင်သေးတာအများကြီးအာဟုသူတွေဖြစ်နိုင် အဲ့တော့ပဲပြန်ကြနိုင်တယ်ပရမတ္ထသစ္စာကိုသဘောပေါက်မှသဘောပေါက်ရင်ဘုံမညာဘုံညာရတော့ကောင်းတော့အဲ့ဒီတော့မှဘရောမှအပေမကြတော့ဒီချမ်းသာနာချမ်းသာနာချမ်းသာနိဗ္ဗာန်ချမ်းသာအဘိဓါခါတို့လာတယ်လို့ဖြစ်သွားအဲကြောင့်ပရမတ္ထသစ္စာကိုလည်းပဲမိမိတို့ဉာဏ်ပြီးတော့သိအောင်ကြိုးစားဒိဋ္ဌောကသာဒိဋ္ဌိဝေဩကသက္ကာဒိဋ္ဌိအတ္တဒိဋ္ဌိကို လွန်မြောက်ဖို့အတွက်ဒီမှာမြတ်စွာဘုရားတရားတရားနဲ့ပြုမြောက်နိုင်တယ်။ဒါမနေ့ကလည်းပြောရဒီတရားတရားကဘာဝေယုံလာပါလိမ့်။အေးဒုက္ခရစေပါနဲ့ဘောဓိပက္ခယတရား38ပါး။ယန္နာမတိမြတ်ကြီးတွေသူတော်ကောင်းကြီးတွေကရှေ့ပိုင်းမှာသူတရစေပါနဲ့ကုသိုလ်တွေကြိုးစားတယ်။နောက်ပိုင်းမှာဘောဓိပက္ခယတရား38ပါးနဲ့မဂ်ကိုနိဗ္ဗာန်ရောက်အောင်လုပ်ကြတယ် ။ဒါကြောင့်မလို့နိဗ္ဗာန်ကိုဝင်ရောက်နိုင်တဲ့ဘောဓိပက္ခိယတရား39ပါးသုတရိုက်တရား10ပါးဘောဓိပက္ခိယတရား39ပါးတော့မမိတ်မတော့တက်ဝင်ယုံကြည်တဲ့တရားတရားအကောင်းပါမယ်။အဲဒီတရားတရားအကောင်းတော့ယုံကြည်ချက်အကောင်းတော့သုတရိုက်တိလတွေကိုလည်းယုံကြည်တယ်သတိပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးအဋ္ဌိပ၄ပါးအစရှိတဲ့ဘောဓိပက္ခိယတရားတွေကိုနှစ်နှစ်ကာလ ယုံကြည်တယ်ဒီတရားတွေကဗုဒ္ဓဘာသာရဲ့အရှင်နှစ်တွေပဲဒုဒါနပြုတယ်သီလ၆ပြုတယ်ကောင်းပါဒါအခြေခံတွေပဲရှိသေးတယ်မူလာဒအရှင်ပဲရှိသေးတယ်ဒီပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးပွားများမှသာလေထက်တန်းကြရမဉ္ဇဏ်ဖွညာရနိုင်တယ်မမိတ်မတော်ယုံကြည်မဲ့ဆိုရင်ဒုဒါအားထုတ်ခြင်းနဲ့စိတ်တွေဖြစ်ဘူးလားဖြစ်ပါပါဘုရားတို့သူကလည်းဒီပါလားသာသနာဘောင်ဝင်ပြီးကြိုးစားရင် ဒီဘဝမှာလည်းပဲတရားလူတရားများရနိုင်တယ်။ဟာမရဘူးထား။နောက်ဘဝမှာမဉ္ဇဉ်ဘုံဉာဏ်ရနိုင်တယ်လို့ယုံကြည်လို့ကြိုးစားကြတာမလား။မယုံကြည်လို့ရှိရင်ဘလူဆွဲထားဆွဲထားရပါ့။မရပါဘူး။သာသနာတော်ဆရာမြင်လို့နားနေတာမှမဟုတ်ပဲ။ယုံကြည်ချက်ပြင်းထန်စီးပွားရေးတို့နိုင်ငံရေးတို့ကြည့်ပါလား။ယုံကြည်ချက်ယုံကြည်ချက်ပြင်းထန်တာနဲ့အသိခံပြီးတော့လုပ်ကြတာယုံကြည်ချက်လေ။ အဲ့ဒါဒုက္ခနာနဲ့ဒီပေါ့ဗျာတို့ယုံကြည်ရမှာပါယုံကြည်ရဒုသရာချေပါလေကိုလုံးတော့ကိုမေ့တယ်ရောတို့ကပါယုံကြည်ရမလဲဒီပါရဲ့လူဝေးတွေနိုင်ငံရေးတွေတို့နဲ့မဆိုင်ဘူးသူကဒုက္ခနာနဲ့ဒီဇုံးနဲ့ဘာမှမဆိုင်ဘူး တို့ဆိုင်တာဘုရားဟောတော့ဘောဓိပတ္တိယတရား38ပါးပြက်ပြက်ပါပါယုံကြည်ရဒါပဲသူတရိုက်10ပါးဒါတိလရောရထိန်းတာဘောဓိပတ္တိယတရား38ပါးကိုနှစ်နှစ်ကာကယုံကြည်မှရောရအားထုတ်ဖြစ်တာနော်သာသနာ့ဘောင်ဝင်တိုင်းအားထုတ်ဖြစ်တာမဟုတ်ဘူးဝိပဿနာကျောင်းမှာနေတိုင်းလည်းအားထုတ်ဖြစ်တာမဟုတ်ဘူးရောရောနေရတယ်ရှိတာယုံမှတကယ်ယုံမှစိတ်ကကြည်လင်တယ်ကြည်လင်မှအားထုတ်တယ် ဘလို့မှတိုက်တွန်းစရာမလိုတကယ်ယုံကြည်လိုက်ကျောင်းသူကျောင်းသားတွေကြည့်ပါလားအများမြင်ရှိတဲ့ကျောင်းသူကျောင်းသားတွေစာကြိုးစားတယ်စာတတ်မှဘောရမှအဲကောင်းကောင်းအလုပ်ရမယ်အလုပ်ရမှကိုလိုချင်တဲ့သူရမယ်မျှော်မြင်ရှိတဲ့သူကလေဒါကတော့လောဘပေါ်ဗျာထားပါတော့ဘယ်လိုပဲဖြစ်ဖြစ်အဲ့လိုကြိုးစားလို့ဆောင်းဘောတွေအောင်လာပေါ့အများသောအားဖြင့်လေအဲ့လိုအမျှော်မြင်မရှိတဲ့သူကတော့ရောင်တော်မောင်တော်လို့ချိန်ဖြုံးရောင်တော်မောင်တော်လို့ချိန်ဖြုံးတော့ ဘာဘွဲမှမရဘူးပေါ့ဟုတ်တယ်မလားအဲ့ဒီလိုပဲလောကုတ္တရာတရားဘက်မှာလည်းအဲ့ဒီတိုင်းဒီဗောဓိပက္ခိယတရား38ပါးတတိပဋ္ဌာန်၄ပါးဒါကြိုးစားမှဝိပဿနာတရားကြိုးစားမှတို့ဗုဒ္ဓဘာသာဖြစ်ရယုံနိုင်မယ်ဓမ္မဝိပဿနာအားထုတ်ရယုံနိုင်မယ်ဒီတိုင်းရောရောနေလို့မဖြစ်ဘူးတရားလူတရားများရအောင်ကြိုးစားမယ်ဓမ္မတာလည်းအပေလေးပါးတကားပိတ်မယ် ယုံကြည်တဲ့ပုဂ္ဂိုလ်ကရောရင်မကြိုးစားပဲနေပါမနေပါဘူးဗျာဒါပေမဲ့မကြိုးစားတဲ့သူတွေဘာဖြစ်လို့မယုံကြည်လို့ပေါ့ဗျာရောရင်ပညာတရားသွားတာနော်ယုံကြည်မှကြိုးစားကြိုးစားမှဉာဏ်ပညာရတာလေကျောင်းသားတွေလည်းယုံကြည်မှကြိုးစားကြိုးစားတော့မှစတတ်ပေတဖြစ်တာဟုတ်မကြိုးစားမနဲ့ကြောင်လုံးနေမလုပ်တတ်ဘူးဟုတ်တယ်မလားအေးအဲ့ဒီလိုပဲတရားလည်းဒီတိုင်းပဲ တရားလည်းပဲသာသနာ့ဘောင်ဝန်ထမ်းရတာပေါ့သာသနာ့ဘောင်ဝန်ထမ်းဝန်ထမ်းပဲရိုးရိုးရိုးနဲ့မရပါဘူးကြာကျိုးသားမှရအဲ့ဒါကျိုးသားဖို့ဆိုတာဘာလို့လဲဆိုတော့ဒါလို့ပဲဒါကြောင့်မလို့ဩကလေးခန့်ရည်ပြကြမ်းသရတရားနဲ့ကြောလွန်နိုင်တယ်တဲ့ဒီဘောဓိပက္ခိယတရား39ပါးရှင်းတိုင်းကသူတရိုက်10ပါးဒီလထိုင်းပြီးဆောင်းရှောင်းရမယ်နောက်တစ်ခါဝိပဿနာတရားတွေပွားများအားထုတ်ရမယ် အဲ့ဒါမှအပေတကားပိတ်မယ်နိဗ္ဗာန်ရောက်မယ်လို့နှစ်နှစ်ကာကယုံကြည်လို့ရှိသူတော်အောင်တွေကိုစိတ်ကမဲ့သူတော်ဘာတရားတွေကိုယူယူသိသိမှမှသာသာနာကြမဲ့မှန်ကန်စွာနှလုံးသွင်းမဲ့ဝိပဿနာတရားတွေကိုအားထုတ်မဲ့ကျေးဇူးတော်ရှင်မင်းမဆရာတော်ကြီးရှင်းပြတာကဗုဒ္ဓဘာသာမှာသိကောင်းတယ်သူတို့တရားဓမ္မတွေကိုယုံကြည်မှ ဒီတရားတွေကိုဟောပေါ်ညွှန်ကြားပြသတယ်သူတော်ကောင်းတွေရှိကမှာပေါ့ဗျာလောဘဒေါသတောင်းကျနေတဲ့ပုဂ္ဂိုလ်တွေရှိသွားရှိကလို့ဒီတရားတွေသိပါသိပါဘူးဗျာပစ္စယဘုပဲတိုက်တော့မှာပစ္စယအောင်လို့ဓမ္မမင်းအောင်ပြုလို့ရမယ်ဒါပဲတိုက်တော့မှာသူ့ရင်ထဲမှာလောဘဒေါသပဲရှိတာဟုတ်လားဟုတ်တယ်မလားလောဘဒေါသနဲ့အောင်ကောင်းအောင်လုပ်နေတဲ့သူတော်ကောင်းတွေကိုဒီပဲရှိကမှာ ဒီသူတော်ကောင်းတွေညွှန်ကြားတဲ့တရားကိုရိုးရိုးသေးသေးမှတ်မှတ်သားသားနာပါဘလို့အားထုတ်ရမယ်ဘလို့စိတ်ထားရမယ်ဘလို့ကြိုးစားရမယ်ဘာတွေကိုကြော်လွန်ရမယ်ဝိပဿနာတရားတွေရောရောနေ့တိုင်းနာနေတာတိတရားတွေများလားဗျာများပါဗျာနေ့တိုင်းနာနေတော့မှပြည့်စုံရလားပြည့်စုံပါဗျာဘယ်လိုနာတဲ့ဒီမှာပြောတော့ဟောတဲ့သူလည်းမပြည့်စုံသေးဘူးလက်မဲ့လေးကိုရမှပြည့်စုံပါလေယဟန္တာဖြစ်တာတော့မပြည့်စုံသေးဘူး တိတရားတွေအများကြီးဖះမှာပြည့်စုံမဟုတ်လားအဲအဲ့တော့သူတို့ကောင်းတွေကိုရှိကြရဟောတရားဓမ္မတွေညွှန်ကြားပြသနေတဲ့နေရာအဲကြောင့်ရိတ်တာတွေဝင်ရတာပေါ့ဗျအခုပိုးမွားတွေဖြစ်နေလို့ဝင်ရတာတို့တော့လည်းကျင်းတော်ရှင်မစီဆရာတော်ဘုရားကြီးရိတ်တာသွားဝင်ပြည့်ကျက်လူတွေကိုကြိတ်ကြိတ်တုံးလာတာတယောက်နဲ့တယောက်တကောင်တော့ပဲကွာထိုင်ရတာရေချိုးလို့ရှိရင်မှစစ်တပ်တင်းတင်း3 4 5 6 9 10 90တော့ ပဲဆက်မချိုးနဲ့လူကများတယ်ပဲတို့တမတို့စိတ်ကြိုက်ချိုးလို့မရဘူးတို့တင်းညာနဲ့တရားသွားပါလားတင်းနေတုံးလေးလောက်တာတော်ဆိုရင်တော်တော့လည်းတော့တော့တတော့ပဲချိုးအဲ့ဒါရေလည်းတော်တော်မချိုးပြပါဘူးအဲအများကြီးဖြစ်တယ်ဟုတ်သာသနာစာရဆိုတော့တုံးတက်တဲ့ခြင်းတွေအဲ့ပေါ်ပဲဟာအများကြီးပဲတန်ဃာဝါဒအဲ့မှာအားထုတ်ကြတာ တန်ဃာတွေရောသီလရှင်တွေရောအများကြီးပဲအကြီးကျယ်တရားပဲအဲကြိုးစားတဲ့လူတွေကြိုးစားတယ်ပေါ့ဗျာတချို့ကလည်းဘုသူတ္တလာလေ့တာတကယ်သေးချာမမှဘူးဟိုကြည့်ဒီကြည့်ဟိုငေးဒီငေးနဲ့အဲ့ဒါနဲ့တလားဝဲပြေသွားတယ်တို့ကတော့အစတော့ကြည့်ပါတော့ဟိုကြည့်ဒီကြည့်လူတွေကများတဲ့အခါကျတော့ထူးဆန်းတယ်နောက်တရားအရှိန်တက်လာတယ်ဘာမှမကြည့်ချင်ဘာမှလည်းမမမောဘာဘာဘာကားတွေနဲ့လာတာလေပြန်နဲ့လာတာဘယ်လိုမှကြည့်ချင်တော့ ကို့မှတ်ပဲကိုယ်ကြည့်တယ်ရှုနိုင်မှတ်နိုင်မှာတရားလျှောက်နိုင်ပါလေဘုရားမှာတရားမလျှောက်ရတော့ပေါ့လားဟောတရားလျှောက်ရတယ်ဒီနေ့တရားရှုမှတ်တယ်နောက်နေ့လျှောက်ရတယ်အဲလူအများကြားထဲမှာတရားမလျှောက်နိုင်ဘူးအချက်ပွဲရောအဲ့ဒါအချက်ပွဲမခံနိုင်ဘူးတွန့်မှတ်ရခိုင်ဒါမှနောက်နေ့တရားလျှောက်တဲ့အခါကောင်းကောင်းလျှောက်လို့ရတယ်ဟောနောက်ကြတော့ဆရာသမားတွေကျေးဇူးကြောင့်တရားတွေတစ်ဖြည်းဖြည်းတက်တက်တက်တက်လာကျူးစားတော့အဲ့ဒါကြောင့်မလို့ယောဂီတို့ တရားတွေဒီတရားတရားရှိတော့မှမြတ်ရှိသူတို့ကောင်းတွေထံချစ်ကပ်သူတို့ကောင်းတွေကဘာနဲ့တူလဲဆိုရင်ဒူးရင်းသေးနဲ့တူတယ်မြတ်ရှိသူတို့ကောင်းတွေကလူမိုက်တွေကတော့ကြည်ရပြီလို့ပဲအဲရေလိုက်ငားလိုက်ပဲကြိုက်တာလို့ခွန်စားခြင်းနဲ့စားဗီဒီယိုကြည့်ရင်လည်းကြည့်ဘာလို့မလုပ်ချင်တာလို့သူကသူတဲဝသွားပေါ့လေဘာမှမပြောမြတ်ရှိသူတွေအောင်တော့တော့ခါတာဒီလိုတရား နာပြီးတာနဲ့တော့ခဏအခန်းထဲဝင်လို့မရဘူးအဲတနေ့ဟိုအားထုတ်သူ့အချိန်ကြာမှတော့ခွင့်ပေးတယ်နေရထိုင်ရတာပထမတော့ကျင့်ကြက်တယ်နည်းနည်းစိတ်ထဲမှာကျင့်ကြက်တယ်ပေါ့နောက်ပိုင်းကျတော့မှကျေးဇူးတင်ဟောဆရာသမားလိုလိုလို့အားထုတ်ဖြစ်တာပဲခုကများသောအားဖြင့်ခလေးဖြစ်ဖြစ်လူကြီးဖြစ်ဖြစ်နည်းနည်းလေးစိတ်ကမ်းကြက်လိုက်မရမနေချင်တော့ထွက်ပြေးတော့ဘလို့တရားရလဲတော့အဲ့လိုမဟုတ်ဘူး ရှင်းညာရောက်တော့လိုက်ကြည့်ဆရာတော်ကြီးတွေကဆရာတော်တွေကလည်းအများကြီးပဲနောက်ကနေလိုက်ကြည့်ကိုတော့ရှင်းညာတော့အမှန်မပါဘူးတေချာမှအကြည့်လိုက်တော့မှဆရာကြီးဖြစ်ဆရာတော်ကြီးဖြစ်တယ်အဲအဲ့ဒါတေချာမှအဲ့ဒီမှာတော့တစ်ခါတစ်ခါကြာရင်စိတ်ထဲမှာကတိတော်ဖြစ်ဒါတော့မှန်နေတော့ဟိုကလည်းဒီကဟိုကဆိုဒီကဆိုနဲ့ဟာနေတော်မူနေခြင်းလို့ဖြစ်နောက်ပိုင်းကြာတဲ့ခါမှာကျေးဇူးတင်လို့မဆုံးနိုင်ဆရာတော်ကြီးရဲ့ခြေတော်အဆုံးကိုခဏခဏရှေ့ကိုရတယ် တရားဆောင်တဲ့ပုဂ္ဂိုလ်တွေတရားစစ်တဲ့ပုဂ္ဂိုလ်တွေဆရာတော်တွေဂုတ္တတိကျေးဇူးတင်လို့မဆုံးနိုင်ဒါလို့ကြကြမမဆောင်ရွက်ပေးလို့တရားတွေတိုးတက်တာပေါ့မကြမှာလို့ရှိရင်ရော့ရော့ရဲရဲဆိုရင်တရားရပါမရပါဘူးမရဘူးဟိုတော့ကလိုက်တာလေအခုတဖြည်းဖြည်းနဲ့မလိုက်နိုင်ခုယောဂီတဖြည်းဖြည်းရော့ရော့ရဲရဲဖြစ်တာတိတ်မလိုက်နိုင်တို့တော့ကလိုက်နိုင်တယ်ကြောက်တယ်ဆရာတော်ကတိတ်ကြောက်တယ် ကြောက်တဲ့လူကတရားရတာစာသင်တန်းမှာလူရရင်ဆရာသမားကြောက်တဲ့လူကစာမူရတာအဲဘယ်လိုမှဝိပုဆိုင်ပြီးဆိုတော့ကောင်တော့မရဘူးတော့မှမရဘူးရောရောနဲ့ပဲချက်ကုန်လာအဲ့တော့တရားတရားကိုပြောတာဟုတ်လားအဲသတိပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးအရိယာ၄ပါးအရိယာ၅ပါးဘုံ၅ပါးဘောဇုံ၅ပါးမဂ္ဂင်၈ပါးအဲတလုံးလည်းပြောလိုက်ဝိပဿနာတရားပေါ့ဗျာအဝိပဿနာတရားကျူးသားအထုံးမှာပေတကားပြိမ့်မယ်တို့ကျူးသားတော့ကတော့ မညာပုံညာနိဗ္ဗာန်တော့ပြောတော့ပြောတာစိတ်ထဲမှာဒီလောက်သဘောပေါက်တယ်တို့သဘောပေါက်တာဘာသဘောပေါက်လဲဆိုတော့တို့ရှိရကိုတော်တွေခဏခဏတွေ့ရဟာလူထွက်သွားကြဟာတော်ကြလူထွက်သွားကြအပညာတတ်တွေလည်းလူထွက်သွားကြပြီအမအထက်ကျရင်လူမထွက်ဖြစ်အောင်တရားလူတရားများရအောင်ကြိုးစားမယ်ဟိုမက်တဖို့တွေသာထားအောင်ဒီတသက်သာသနာဘောင်မှာမြဲအောင် ဒါတရားရမှမြဲမှာလေရောကြီးအဲတရားမမြတရားမရလို့ရှိရင်အကြောင်းမျိုးမျိုးနဲ့သာသနာကိုတန်ဖိုးမထားဘူးတတ်မဲ့ဆရာတွေလည်းတတ်မဲ့ဆရာနဲ့ပါသွားတယ်တတ်မဲ့ဆရာမဟုတ်ဘူးစိတ်ဆိုးဆရာစိတ်ညစ်ဆရာဒေါကံပြီးတော့လည်းထွက်မသွားနိုင်ဘူးလားအဲဒေါသကြောင့်လည်းထွက်နိုင်တယ်လောဘကြောင့်လည်းထွက်နိုင်မောဟတွေ့ဝေမိန်မောပြီးတော့ဘာမှလေးလေးနက်နက်မရှိလူဘော့တယ် ဘာမှလေးလေးနက်နက်မတွေ့ကြုံတယ်လို့ပဲနေလိုက်တာသာသနာ့ဘောင်ကြုံလဲသာသနာ့ဘောင်ဝင်လိုက်တာပဲဟိုကြုံလဲဟိုလုပ်လိုက်တာပဲဒီကြုံလဲဒီလုပ်လိုက်တာပဲအဲ့ဒါယသမားနဲ့ကြုံလဲယသမားဖြစ်သွားတာယဟန်နဲ့ကြုံလဲယဟန်ဖြစ်သွားတာနိုင်ငံရေးသမားနဲ့ကြုံလဲနိုင်ငံရေးသမားဖြစ်သွားတာဘာမှလေးလေးနက်နက်မရှိဘူးလူဘော့တယ်အဲ့လိုလူမျိုးတွေလဲမောဟပဲအဲ့ဒါမမြင်ဘူးတကယ်ကိုနက်နက်နက်နက်စဉ်းစားလူဘော့ရဲ့တန်ဖိုးဟာတိရသမารိပညာ ရွှေတွေငွေတွေမဟုတ်ဘူးနော်ရောရဲ့အဲရွှေတွေငွေတွေမဟုတ်ဘူးကိလေသာခံစားရတာလည်းအလကားပဲမလွဲတာလို့သာကိလေသာဖြစ်ရတာအလကားလို့ပြောတာအဲတကယ်တန်ဖိုးဟာလူဘဝရဲ့တန်ဖိုးဟာအဲဒီလသမารိပညာတသက်လုံးမသိမချင်းဒီလသမารိပညာကိုကြိုးစားပြအောင်အားထုတ်ပြအောင်လုပ်မယ်အဲဒီလသမารိပညာအပြည့်စုံလုပ်ဖို့သာသနာ့တွင်မှာမှခွင့်ရပေးတာလေ အပြင်မှာကြတော့လွယ်ပါအဲမလွယ်ဘူးတာကိစ္စသမီးကိစ္စဆွေကိစ္စမျိုးကိစ္စညာကိစ္စရွာကိစ္စအမျိုးစုံနေတာပဲအဲ့တော့အတ္တတန်အတူတူယောဂါကဘေးရန်တွေကလည်းပဲမရပါဘူးဗျာရင်ထဲမှာကိလေသာလည်းပဲမရပါဘူးဗျာမကောင်းတာတွေကများဟုတ်တယ်မလားတတန်းကတူတူတရားတရားကနည်းနည်း အဲ့ဒါဒီဘဝမှာကြိုးစားရင်ကြိုးစားဒီဘဝမှာမကြိုးစားရင်နောက်လွယ်ပါတော့မလွယ်ပါဘူးနောက်သာသနာပပါလို့လွယ်တယ်ရောတကယ်လို့များငရဲကြသွားမယ်ဆိုရှင်မတိရမြတ်စွာဘုရားပွင့်မိပါတော့မမိတော့မမိတော့သွားပြီးရေစုံပြောပြီးတာမှတော့ဒီဘဝဟာအမတန်အရေးကြီးတဲ့ဘဝအမတန်မှပဲတတိထားမယ်ဘဝနောက်ဆုံးဘဝတော့ရောရဒီဘဝမှာဖြစ်ကြတဲ့ဇာနေတဲ့ပုဂ္ဂိုလ်တော့သွားပြီးတန်ត្រာရင်ညောမျောပြီးတာမှတော့ အာရှင်မရိယမြတ်စွာဘုရားဘုရားဝိလိုသေးတယ်အဝိလိုမနဲ့မရဲတတာအရှိကြီးပဲလေမရဲကြသွားလို့ရှင်ဖျားပေါ်တာတော့မဟုတ်အသိမှာမဟုတ်တော့မရဲခံနေရအဲ့ဒါအောင်လို့ဒီအချိန်အရေးကြီးတယ်ကိုခံစားကြတာနဲ့စံစားကြတာနဲ့အောင့်အေးပြီးတော့တရားအားထုတ်ဖို့မလိုဘူးလားမလိုပါဘူးခင်ဗျာအဲ့ဒီလိုယုံကြည်တာတရားပါဘုရားအဲ့ဒီတရားတရားနဲ့ကြောလွန်နိုင်တယ်ကူးမြောက်နိုင်တယ် သောတာပတိမဲ့ရအောင်လုပ်နိုင်တယ်ဒါကိုပြောတာဟုတ်လားအဲ့ဒီတရားတရားရှိတဲ့ပုဂ္ဂိုလ်ကတပ္ပုရိတတန်ဒေဝဉာဏ်ရှိသူတော်ကောင်းတွေကိုဒီပဲရှိကြတယ်တတ္တမတဝနာသူတော်ကောင်းတရားတွေဒီဒီမမသာသာနဲ့နာကြတယ်ယောနိတော်မနတိကာရနှလုံးသွင်းမှန်တယ်ဘုရားနာတိုင်းနှလုံးသွင်းမှန်တာမဟုတ်ဘူးနော်အဲတရားတော်နာတာပဲမတတ်နိုင်ပါဘူးကွာသူဘာတွေပြောမှန်းလည်းမသိဘူးတို့တော့မလုပ်နိုင်ဘူး နတ်ပြည်ရောက်တော်ပြီနှလုံးသွင်းပါဖြစ်ပါအဲအဲ့ဒါတန်ត្រာလည်းမဲ့ပုံပေါ်ဗျာနှလုံးသွင်းမှန်ရဟာအခုချိန်အရေးကြီးတဲ့အချိန်ဝိပဿနာကြိုးစားရမယ်ဉာဏ်ရည်ပေးချိန်ထားအဲ့ဒါမဉဏ်ဘုံဉာဏ်ရမယ်ပုံကိုမလို့အခြေအနေပေးတာနော်ယောဂီအဲယောဂီတို့လည်းအခြေအနေပေးလို့အားထုတ်ဖြစ်တယ်အဲလူတွေတန်းမှာလည်းပဲဟာမမီးတို့တန်ရုံးစင်တွေကင်းကွာသွားတယ်အဲ့ဒါမဉဏ်ဘုံဉာဏ်ရဖို့ အခြေအနေပေးတာလားဟုတ်တယ်မလားအဲကိုခင်နဲ့မင်းနဲ့လူတွေကိုခွဲသွားတာဘာမှဝန်နေကြဘူးဝန်အောင်တာဘာလို့လဲတရားထုတ်ဖို့အတွက်အချိန်ပေးသွားတယ်လေဒါဟုတ်တယ်နေနဲ့တွေ့ဖက်နေမယ်ဆိုလို့ရှိရင်ဥပုသ်ဆောင်တော့ဘယ်ပါမကြည့်ရလားတမအောင်လို့ဥတ္တရာလို့ဥပုသ်ဆောင်နေတယ်မဆောင်မှနဲ့ကွာဒီလိုဖြစ်တာလားဥပုသ်ဆောင်ဒီမှာတယောက်တည်းဘယ်နဲ့လဲမဆောင်နဲ့မဆောင်နဲ့ဆိုတာဒါတည်းမဆောင်အောင် အဲ့တော့ကိုယ်မှာတာယောဇဉ်နဲ့ကင်းကွာသွားတာကိုယ့်အတွက်အဲ့ဒါဘဝဆက်ဆက်ကကုသိုလ်ကောင်းမှုတွေပြုပြီးဆူတောင်းလာဉာဏ်ဉာဏ်ဆန္ဒမဉဏ်ပုံဉာဏ်ရဖို့အခြေအနေပေးလာတယ်ဝန္တယမလာဝန္တာမဘုဒ္ဓဇင်ရဲ့ဝန္တာမဟာဝမ်းနဲ့ကြောင်းနေဖြစ်ဟုတ်လားအဲနိုင်ဝတ်တဲ့ကင်းနေကောင်းတယ်ဘလူးမှမတွေ့တာလေကောင်းတယ်ကြတာအဲ့တော့အားထုတ်လို့ဝိမသနာမဉဏ်ပုံဉာဏ်ရတာဘောလေသရတရားပြောတယ်နော် အဲနှလုံးသွင်းမှန်တယ်နောက်နံပါတ်၄ကဓမ္မာနုဓမ္မာပฏิပါတိဥပဒနာတရားအားသောတပတ္တိယင်က၄ပါးလေသောတပန်ဖြစ်ကြောင်း၄ပါးနံပါတ်၁တပ္ပုရိတာတန်တိဝပညာရှိသူတော်ကောင်းတွေဒီလိုရှိကြရနံပါတ်၂တတ္တမဘဝနာသူတော်ကောင်းများတွေကိုယုံကြည်သိနာကြနံပါတ်၃ဓမ္မတော်ပဏိတာရ နှလုံးသွင်းမှန်ရနံပါတ်၄ဓမ္မာနုမပရိပါတိမှတ်ထားမှတ်ထားဟုတ်လို့ဓမ္မာနုဓမ္မာပရိပါတိဝိပဿနာတရားတွေအားထုတ်ပါမယ်အဲသောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးမှာအာဘာတရားအားကောင်းမှအဲ့၄ပါးရဒါတရားအားကောင်းရင်အဲ့ဒီ၄ပါးကိုကြိုးစားမယ်အဲ့ဒီ၄ပါးကြိုးစားရင်သောတာပန်ဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဗျာဒါကလည်းပြန်ဆိုကြည့်အောင် ဩဃအလူပြဩဃ မိမလျော့မပေါ့မတန်ထက်တန်သောသတိတရားဖြင့်အာနဝဘဝတန္တရာသမုဒ္ဒရာကြီးကိုတရတိကုမြောက်နိုင်ပါပေဝရိယနအမပဋ္ဌာလုံးလဝရိယဖြင့်ကာမဒုက္ခဒုက္ခကာမဒုက္ခတို့ကိုအစ္စေတိလွန်မြောက်နိုင်ပါပေပညာယရတဘုပညာဖြင့်ပရိသုံးစတိကိလေသာအလုံးတို့မှတန်ရှင်းစင်ကြယ်စေနိုင်ပါပေ၏ ဣတိဤကဲ့သို့ဘဂဝါသုံးလောကထောတာမြတ်စွာဘုရားသည်အဝေါစာကရုဏာရှိသောပညာအဖြစ်ကောင်းစွာမသွေဖြေကြဟောကြတော်မူလိုက်ပါပေသတည်း